ယောမဩရစာခန်းကြီးနှစ်အငယ်1မှ7သူတစ်ပါးကိုစစ်ကြောစီရင်တတ်တော်သူတင်းဒီကို အပြစ်ကိုမဖုံးနိုင်ရန်ကြောမူကားတင်းဒီစစ်ကြောစီရင်သော အမှုကိုပင်ကိုယ်တိုင်ပြုသည်ဖြစ်၍သူတစ်ပါးကိုစစ်ကြောစီရင်သည်တွင် ကိုယ်အပြစ်ရှိကြောင်းကို စီရင်ဆုံးဖြတ်ရာရောက်၏ဘုရားသခင်သည် ထိုတို့ပြုသောသူတို့ကိုစီရင်တော်မူခြင်းအရာသည် တမာတရားနှင့်ညီဒီကိုငါတို့သိကြ၏ထိုသောသောအမှုကို ကိုယ်တိုင်ပြုလျက်ပင် သူတစ်ပါးပြုသည်ကိုစစ်ကြောစီရင်သောသူတင်ဒီဘုရားသခင်စီရင်တော်မူခြင်းနှင့်လွတ်မီဟုထင်မှတ်သလိုဘုရားသခင်၏ကျေးဇူးတော်သည်တင့်ကို နောင်တလန်းသို့ တွေးဆောင်သည်ကိုမတိမမှတ်ဘဲကြွယ်ဝစွာကျေးဇူးပြုတော်မူခြင်းတီးခံတော်မူခြင်းစိတ်ရှည်တော်မူခြင်းတို့ကိုမထီမဲ့မြင်ပြုသလို ထိုသို့ပြုလျင် စိတ်ခိုင်မာ၍နောင်တမရသည်နှင့်အညီ၊ဒေါသနေ့တည်းဟူသောဘုရားသခင်၏တရားတော်ထင်ရှားသောနေ့၌ကိုယ်ခံစရာဘို့အမျက်ဒေါသကိုဆည်းဖူးသလော။ဘုရားသခင်သည် လူအသီးအသီးတို့အားမိမိတို့အကျင့်နှင့်အလျောက်အကျိုးအပြစ်ကိုဆပ်ပေးတော်မူလတံ့။ကောင်းသောအကျင့်ကို အမြဲကျင့်၍ ဘုံတရီကို၎င်းမဖောက်ပြန်သောဇာတိကို၎င်းရှာသောသူတို့အားထာဝရအသက်ကိုပေးတော်မူလက်တံညင်းဆန်သောသဘောရှိ၍တမာတရားကို နားမထောင်ဘဲမတရားသဖြင့်ကျင့်သောသူတို့ကိုကပြင်းစွာသောဒေါသအမျက်ထွက်တော်မူလက်တံရှေးဥစွာ၌ယူဒလူ နောက်၌ဟေလတလူ ဆိုးညစ်သောအမှုကို ပြုသောသူ ရှိသမျှတို့သည်ကြီးစွာသောဆင်းရဲဒုက္ခဝေဒနာကိုခံရကြလတံ။ရှေးဥစွာ၌ယူဒလူ၊နောက်၌ဟေလသလူ၊ကောင်းသောအကျင့်ကိုကျင့်သောသူ ရှိသမျှတို့သည်ဘုံတရေချမ်းသာကိုခံစားရကြလတံ။ဘုရားသခင်သည်အဘယ်သူ၏မျက်နာကိုမျှမှတ်တော်မမူ။အငယ်၁၂မှ၁၆ ပညာတရားကို မသိဘဲပြစ်မှားသောသူတို့သည်ပညတ်တရားမဲ့ပျက်စီးခြင်းသို့ရောက်ကြလိမ့်မည်။ပညတ်တရားကို သိလျက်ပင် ပြစ်မှားသောသူတို့သည်ပညတ်တရား၏စီရင်ခြင်းကို ခံရကြလိမ့်မည်။အကြောင်းမူကား၊တရားနာသောသူသည်ဘုရားသခင်ရှေ့၌ဖြောင့်မတ်သည်မဟုတ်။တရားကိုကျင့်သောသူသာလျှင်ဖြောင့်မတ်ရာသို့ရောက်လိမ့်မည်။ သာသနာပလူတို့သည်ပညာတရားတော်ကိုမသိဘဲကိုအလိုလျောက်တရားတော်ကိုကျင့်သောအခါသူတို့သည်ပညာတရားတော်ကိုမသိဘဲကိုကျင့်တရားကိုအမိပြုသည်ဖြင့်၎င်းကိုကိုကိုတည်သောစိတ်နှလုံးသည်တက်တည်ခံသည်ဖြင့်၎င်းအချင်းချင်းဆွေးနွေးဆင်ခြင်၍အပြစ်တင်လျက်လွတ်လျက်နေသည်ဖြင့်၎င်းမိမိတို့စိတ်နှလုံးထဲ၌မှတ်သားသောတရား၏အကျိုးကိုထင်ရှားစွာ ပြကြ၏ငါဟောပြောသော ဧဝံဂလိတရားတိုင်းဘုရားသခင်သည်ယေရှုခရစ်အားဖြင့်လူတို့၏မထင်ရှားသောအမှုအရာတို့ကိုစစ်ကြောစီရင်တော်မူသောနေ့၌ထိုတို့စီရင်တော်မူလက်တံအငယ်၁၉မှ24တင်ဒီယူဒလူဟု သမုတ်ချင်းကိုခံတော်သူပညာတရားတော်ကို ကိုးစားတော်သူဘုရားသခင်ကို အမိပြု၍ဝါကြွားတော်သူ အလိုတော်ကိုတည်တော်သူ ပညာတရားတို့ကိုလေ့ကျက်သဖြင့်ခြားနားသောအရာတို့ကိုပိုင်းခြားတတ်သောသူ ဖြစ်သည်နှင့်၊လူကန်းတို့အားလမ်းပြသောသူ၊မှောင်မိုက်၌နေသောသူတို့ကို လင်းစေသောသူ၊လူမိုက်တို့ကို ဆုံးမတတ်သောသူ၊သူငယ်တို့ကိုနည်းပေးသောသူ၊ပညတ်တရားတော်အားဖြင့်ပညာကို၎င်း၊သမ္မာတရားကို၎င်းရိပ်မိသောသူ ဖြစ်သည်ဟူ၍ကိုယ်ကိုထင်မှတ်တတ်သည်မှန်လျှင်၊ သူတပားကိုဆုံးမလျက်ပင် ကိုကိုမဆုံးမသလောသူဥစ္စာကိုမခိုးနှင့်ဟုတရားဟောလျက်ပင် ကိုယ်တိုင်ခိုးသလောသူမယားကို မပြစ်မှားနှင့်ဟု ဆိုလျက်ပင် ကိုယ်တိုင်ပြစ်မှားသလောရုပ်တုကိုဆက်ဆုပ်ယွန်ရှာလျက်ပင်ဗိမာန်တော်ကိုလူယူဖြစ်စည်းသလောပညာတရားတော်ကို အမိပြု၍ဝါကြွားလျက်ပင် ထိုတရားကိုလွန်ကျူး၍ဘုရားသခင်၏ဂုဏ်အသရေတော်ကို ရှုတ်ချသလော။အကြောင်းမူကား၊ကျမ်းစာ၌လာသည်နှင့်အညီ၊တပါးအမျိုးသားတို့သည်သင်တို့အကျင့်ကိုထောက်၍ဘုရားသခင်၏နာမတော်ကိုကဲ့ရဲ့တတ်ကြ၏။သင်သည်ပညတ်တရားကိုကျင့်လျှင်အရေဖျားလှီးခြင်းအားဖြင့်အကျိုးရှိ၏။ ပညာတရားကိုလွန်ကျူးလျင်တင်ဤအယေပြားလှီးခြင်းသည်အယေပြားမလီဘဲဖြစ်ပြန်၏ထိုမှတပါအယေပြားလှီးခြင်းကို မခံသောသူသည်တရား၌ပါသောပညာတို့ကိုစောင့်ရှောက်လျင် ထိုသူဤအယေပြားမလီဘဲအဖြစ်ကိုအယေပြားလှီးခြင်းအဖြစ်ကဲ့သို့မှတ်ရသည်မဟုတ်လောအယေပြားလှီးခြင်းကို မခံသောသူသည်လည်းကိုယ်လိုလျောက်ပညာတရားကိုကျင့်လျင် ကျမ်းစာနှင့်အရေပြားလီချင်းရှိလျက်ပင်ပညာတရားကိုလွန်ကျူးသောတင်ကိုတရားတွေ့၍အရှုံးခံစေမည်မဟုတ်လော အကြောင်းမူကားအပြင်းအားဖြင့်သာယူဒလူဖြစ်သောသူသည်ယူဒလူမှန်မဟုတ်အပြင်းအားဖြင့်သာ ကိုအသား၌အရေပြားလီချင်းသည်အရေပြားလီချင်းအမှန်မဟုတ် အတွင်းအားဖြင့် ယုဒလူဖြစ်သောသူသည်ယုဒလူမှန်၏အေပြားလှီးခြင်းလဲကြမ်းထောင်းတရားအဖြစ်မဟုတ်ပဲဝိညာဉ်တော်တရားအဖြစ်စိတ်နှလုံးနှင့်ဆက်ဆံ၏ထိုတို့အေပြားလှီးခြင်းကို ခံသောသူ၏အချီးမွမ်းသည်လူအလိုနှင့်မဆိုင်ဖျားသခင်အလိုတော်နှင့်ဆိုင်တည်း